ပရိယမဉ္ဇဉ်ပူဇံနဲ့ကျင်းမောက်ပြီးတော့တည်သွားတယ်ဆိုတော့ဒါကလို့အရင်နဲ့နိဗ္ဗာန်ကိုအရိယပညာနဲ့သိလိုက်တာနဲ့ပဲအနိစ္စဒုက္ခအနတ္တအတိအမြင်ဟာဘယ်တော့မှမပြည့်ပြည့်နိုင်တော့ပါဘူး မဖြစ်ဖြစ်နေတော့ခိုင်ရည်သွားပါလေ။အမြဲတည်းတရားပေါ်မှာကျဲရတဲ့အစွဲရရှိတော့ဘူး။ကျဲရတဲ့တရားပေါ်မှာကောင်းစားချမ်းသာတယ်ဆိုတော့အစွဲပေါ်အတ္တနဲ့ဆက်ပြီးတော့ကောင်းစားချမ်းသာတဲ့အစွဲရတော့လုံးဝဖြစ်သွားပြီ။ဒါပေမဲ့လို့ကျဲရတဲ့တရားပေါ်မှာ ဒုက္ခအမြင်ကတော့မပြည့်စုံသေးတော့သတ္တဝန္တရာကအနာဂံရှိရတော့ဒုက္ခစင်ညာလေးရှိနေပါသေးတယ်။ဒုက္ခအဒီဒုက္ခစင်ညာကတော့ဒိဋ္ဌိနဲ့ဆက်ပြီးတော့ဖြစ်တဲ့ဒုက္ခစင်ညာတော့မဟုတ်ပါဘူး။မာနနဲ့ဆက်ပြီးတော့ဖြစ်တဲ့ဒုက္ခစင်ညာပါပဲ။နတ္တစင်ညာဆိုတာကတော့ နတ္တနိဝသနာညာကတော့အတ္တမရှိဘူးဆိုတော့လည်းရှင်းတော့တယ်ဘုရားဘာကမဲ့မတိုင်သေးနာယုတ်ကိုပိုက်တတ်တဲ့အခိုက်အတန့်လေးပါပဲနဝရူပနာယသဝတ္တနာဒိဋ္ဌိဝိသုဒ္ဓိနာဝဆိုတော့ဖြစ်တဲ့လည်းရရှုလို့နာနဲ့ယုတ်ကိုရရ ရှင်းရှင်းလေးလေးဒီချင်းဟာသတိရည်ရှင်ကြခြင်းပါပဲတဲ့သက္ကာယဒိဋ္ဌိခေါ်တဲ့အတ္တဒိဋ္ဌိပေါ့လေအဲတော့ဒီကဖြစ်ပေါ်ပါလားလုံးဝပြုတ်ဖို့ဆိုတာကတော့သတ္တဝါဖြစ်မှာဖြစ်ပါတယ်ဒီဝအတ္တအစွဲကတော့သတ္တဝါဖြစ်မှာပဲသို့တော့ပရမအတ္တအစွဲကတော့ နာနဲ့ရုပ်ကြောက်ကျွတ်ဆက်ပုံလေးရှုနေရင်ကရှင်းရှင်းသိနေတဲ့အခါရှုလို့ရှိရင်သူ့အကြောင်းနဲ့သူ့အကျိုးပေါ်ကိုဆက်ဆံပြီးတော့ဖြစ်ပုံလေးပေါ့သိသွားတဲ့အခါပေါ့ဒီမှာရှိရုပ်အာယုံကြောင့်ရှိလို့နာကျိုးတရားဖြစ်ရဖို့ နာအကြောင်းကြောင့်နာအကျိုးဖြစ်ရကုန်ဒါတော့နာအကြောင်းကြောင့်ယုံအကျိုးဖြစ်ရကုန်ယုံအကြောင်းကြောင့်ယုံအကျိုးဖြစ်ရကုန်စသည်ကလည်းဒီဆရာဆရာအကြောင်းလေးတွေနဲ့အကျိုးလေးတွေကိုယ်ဆက်နေရာဖြင့်ရှင်းလင်းကြတာဆိုသိပြီဆိုရင်ဒီသမဟိတုကဒိဋ္ဌိခေါ်တဲ့ပရမတ္ထအစွဲကြီးတွေပဲဖြစ်တော်တာပါပဲ။ တတဘာဖြစ်တဲ့ခါကျတော့လုံးဝကိုခါရဲကိုဖြစ်သွားတတ်တာပါမရှိတော့ဘူးပရမတ္တဆွဲလည်းမရှိတော့ဘူးအဲဒီဆွဲရတတဘာဖြစ်တာလည်းပဲနိစ္စနိဗ္ဗာန်ဉာဏ်နဲ့ဒုက္ခနိဗ္ဗာန်ဉာဏ်ကတော့တခါလေးရှင်းသွားပြီဒုက္ခတင်ညာလေးကတော့ဒိဋ္ဌိမပါတဲ့ဒုက္ခတင်ညာမာနပါတဲ့ဒုက္ခတင်ညာလေးကတော့ တ္တဝတ္တကရကအနာဂါလိကရှိနေပါသေးတယ်အဲ့ဒါတော့အပြည့်စုံလေးဆိုတော့ဒုက္ခနဲ့သမထာယုဏတရားပေါ်မှာတိတိစုံစုံတော့ဒုက္ခအမြင်မရှိသေးဘူး။ဒါဝင်ကျမ်းနေသေးတယ်ကွာ။ဉာဏ်လာရှိပါပဲ။ကုန်တော့တာပါပဲ။ဒါသတ္တဗံဖြစ်တဲ့ခိုက်တာပါပဲ ဒီရုပ်ပင်နာပေါ်မှာမှပြည့်တယ်ကောင်းသောချမ်းသာတဲ့ဘာသူကိုယ်လိုတိုင်းဖြစ်တာပဲဆိုတာဟုတ်တယ်မပြည့်စည်နိုင်တော့အောင်ဆိုင်မာတဲ့အတိပေါ်လေပြည့်စည်တော့ပါပြီရှိမတဲ့အခါမှာဖြစ်ဖြစ်ဖြစ်ဖြစ်သင်ကြည့်တဲ့ခါမှာလည်းဖြစ်ဖြစ်ခဏမစဲပါလေဖြစ်ဖြစ်နေတဲ့ ယုံနာသဘောတရားပြရပဲဆိုတာပေါ့။သူမျက်စိရဲ့သဘောပဲခေါ်ရင်ရှင်းရဆို။ဒါပဲရှိရဆိုတာပေါ့။ဉာဏ်နဲ့ပါတခါရဲ့ရှင်းနေလို့တော့ပါပဲ။အဲဒါဟာအခြားရိယာပုဂ္ဂိုလ်တွေနဲ့ဉာဏ်ရည်ချင်းတည်တဲ့သဘောဆိုတာမဟုတ်ပါပဲ။အဲဒီပုဗ္ဗဘကမဲ့အမြင်ဟာ တတိအနေဟာသူကဖြူစင်တဲ့ဝိတုဒ္ဓဆိုတော့ဖြူစင်တော့ဖြူစင်တယ်ဆိုလို့ရှိရင်မြင့်မြတ်တာပါပဲအဲ့ဒါကိုပဲနေဒေါသဖြစ်ဖြစ်တယ်လို့ပြောဆိုထားပါလိမ့်မယ်တော့အတိကိတဲ့အရာဆိုရင်အမဂ္ဂယရှိတဲ့အရာဖြစ်နေတော့မြဲတယ်ဆိုတဲ့သဘောမျိုးပြောင်းလာပါလိမ့်မယ် အမြင်မြဲသွားတာပါ။ဒါကဝေရာယတိတိအရိယာသုံးထားပါတယ်။အပြင်အရိယာမဲ့အမြင်ဟာအပညာဟာတဲ့အရိယာရှိခြင်းမြတ်တယ်အကြည့်ကင်းတယ်။ဒီအစိုင်တတိကတော့လက်ရနိကာတဲ့။ဒီရမှပထုတ်စေကျေတင်နေတဲ့သဘောလို့ဒီလိုဆိုပါပါပဲ။ သင်ရနေပြီးတော့ဒီအရိယာမေကအဲဒီလိုအခြေအနေရောက်အောင်အရိယာမေအခြေအနေရောက်ကျင့်သုံးတဲ့ပုဂ္ဂိုလ်ကိုထုတ်ဆင်လိုက်တာပါပဲဆင်းရဲကနေပြီးတော့တည်ယူလိုက်တာပါပဲတည်ယူပြီးတော့တကယ်အကျမ်းနဲ့ရောက်အောင်လို့ပို့ဆောင်ပေးတဲ့သဘောပါပဲ အဲ့ဒီအမှန်မှာအဲ့ဒီဆိုင်တတိရှိပါတယ်ဆိုတာဒါဝင်သူ့ကိုနေရလေးကခုန်ကြည့်ပါပါလားဖြူစင်ရင်းမြ၍ရှင်ရမှာထုတ်ဆယ်ပြီးတော့ဤသန်းနဲ့ဒီပို့ဆောင်ပြီးတော့သဘောလို့ဒီကိုကြီးပြထားပါတယ်ဒီဆိုင်တတိပါပဲဆိုင်တတိရနေပြီးတော့ပြည့်တိဖြေရှားတဲ့အနေထားရောက်ဖို့ဆိုတာကတော့ သက္ကရတ္တသမဒုက္ခခေယယနေရတိသက္ကရတ္တသမဒုက္ခခေယယလို့ဒီလိုဆက်ပြီးတော့ပြီးသိဆိုထားပါတယ်သက္ကရတ္တထိုစေကြတဲ့အတိုင်းလက်တွေ့ရှင်းသုံးတဲ့ပုဂ္ဂိုလ်အားတဲ့ရှင်းသုံးတဲ့ပုဂ္ဂိုလ်တော့နေရတိမလုပ်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့နေရတိရှင်ရတဲ့ကနေပြီးတော့ထုတ်ဆက်ပြီးတော့ရှင်းရတဲ့ဒီ ပို့ဆောင်ပေးတတ်ပါလေ။သမဒုက္ခခရာရဆင်းရဲတွေကုန်သွားဖို့ရပါအရေးကြီးကတော့မတော်တာပါဆိုလို့ရှိရင်အဲဒီလက်ဆက်တဲ့ကိလေသာဆင်းရဲတွေကုန်သွားတယ်။ကိလေသာဆင်းရဲကုန်သွားတဲ့အတွက်ဒီအကြောင်းကြည့်ပြီးတော့ဖြစ်နိုင်တဲ့ဒုက္ခတရားတွေလည်းပဲအကြောင်းကုန်တော့အကျိုးလည်းကုန်သွားတာပါပဲ။ အပယ်ကျိုးပေးတဲ့ကံလည်းသူသိလည်းရှိတော်ဘူးဆိုတော့ဒီရှိလို့ရှိရဲ့ဝိပါကရှိရဆိုတာလည်းရှိတော်ဘူးပေါ့ဒီနည်းနဲ့ပဲအပယ်နဲ့စတဲ့ကိလေသာကိုရှိရဲ့ဒီခါကကိုရှိရဲ့နဲ့ဝိပါကရှိရဲ့ပုံလေးအဲ့ဒါကြီးပုံသွားတယ်ဒါလည်းဟောဒီလူကြီးလက်ကြီးဆိုရင်ဆံကြီးအနေနဲ့ခုနကတည်းကတိုးပြီးတော့ဖြစ်နိုင်တဲ့သံဃာရှိရတော်ပုံသွားတယ် သတ္တဗာဟာမိဒိနာတိဆိုရင်ဆိုင်ရည်နေတဲ့ခလောဝဟာရရတဲ့တိုးပြီးတော့မနေရတော့ဘူး။အဲဒါလေးနဲ့ကုန်ဆောင်လို့ရခုနအရိယာသတ္တဝတိနဲ့အမြင်ကတော့အဲလိုကြည့်ဆုံးတဲ့ပုဂ္ဂိုလ်ကိုသိယူပြီးတော့အဲဒီဘဝတွေကသိယူပြီးတော့ပေါ့ဒီရခြင်းနဲ့ဒီပို့ဆောင်ပြလိုက်တဲ့သဘောတဲ့ အဲဒီလိုအတိအမြင်နဲ့အတိအမြင်ရှိရတယ်လို့ဆိုလိုပါတယ်။တိရသူရဲ့ဉာဏ်ရည်ချင်းတူတဲ့အချိန်ကစပြီးတော့အခြားအရာများတဲ့အတူနေခိုင်းဒီမှာဘာပဲဖြစ်ဖြစ်ဝိကွာနေခိုင်းဒီကွာဘာပဲဖြစ်ဖြစ်ခုနပြောခဲ့တဲ့ကြောင့်ကျိုးတဲ့ယုံနာတရားတွေပေါ်မှာ သူရဲ့ရှိတဲ့သဘောပဲခေါ်တယ်ရှင်းရဆိုအတိအမြင်ဟာကြုံလို့ချင်းဒီခါမှမရှိတော့ဘူးခိုင်နေနေတော့တာပါလေဒါကြောင့်ဘုရားမြတ်စွာကတခြားလူဘွားရဒိဋ္ဌိဟာထိုလိုသဘောရှိသောအရိယာမဲ့အတိအမြင်ဉာဏ်ပညာဖြစ်ဉာဏ်ပညာအဖြစ် သရဏဂါရီဟိအရိယတရေသုံးကိုတို့ဖြင့်အာဝိကျေဝရဝကျညမုံမှာရောရစ်ွယ်မှာရောဒိဋ္ဌိသံဃာကတော့အတိအမြင်ဉာဏ်ပညာဖြစ်ကျူညီခြင်းလို့ရောက်တယ်ဒိဋ္ဌိသံဃာကတော့ကိုသမာနာဒိဋ္ဌိဘာဝ ကတော်လို့ဒီလိုဖတ်ထားပါတယ်။ဝါတီဒီတော့အတိအမြင်ဉာဏ်ပညာရှိတဲ့အဖြစ်တို့ရောက်ဒီဝါရောက်ရပေါ့။ရောက်ဒီဖြစ်ရောက်ရဥရတိနေပြီးလို့ဆိုရပါလေ။အဲ့ဒါကိုထောက်လို့ရှိရင်ဓမ္မနိယာမတစ်ခုဆက်ရတာပေါ့။ဒီလိုအရိယာအတိအမြင်မျိုးနဲ့ ပြည့်စုံလေဆိုတာပေါ့လေပြည့်စုံလေပြည့်စုံလေလို့ရှိရင်ဘာဖြစ်လို့လဲသူရဲ့ဂုဏ်လေးအကျိုးလေးကြီးတွေကသိကြတော့ဟောသူလေးကြီးတွေကသိလာပြီဆိုလို့ရှိရင်မျက်မှောက်မှာရောမျက်ွယ်မှာရောအဲ့ဒီပုဂ္ဂိုလ်ကိုဘာဖြစ်မလဲတောင်းမိမိနဲ့ပဲအဲသတိအများကြီးရနေမှာပေါ့ သတိတွေအများရှိနေပါဘူးအဲ့ဒါသာသမီရတယ်ဟုတ်ပါဘူးဒီတော့ပိယကရဏပိယကရဏကရဏဆိုတဲ့အတိုင်းပါလေဖြစ်ခင်ရှင်ရောခုလည်းဖြစ်စီတတ်တယ်ဆိုကရုကရဏယူသည်လေးစားခြင်းကိုလည်းဖြစ်စီတယ်ဆိုတာလည်းပဲဒီဟာကြီးအလိုလိုဖြစ်လာပါပါပဲအဲ့ဒါကိုပဲသင်္ဃာရအောဝဒါယသဗ္ဗကိယ သိကိဘာဝရသံဝတ္တိတို့အကျိုးရပုတ်တွေဆက်ပြီးတော့ကြားထားပါရဲ့အဲ့ဒီပုဂ္ဂိုလ်လေးဒီဉာဏ်ဖြစ်ရခြင်းပါလေသင်္ခါရဆိုတာကတော့ပေါင်းစည်းရခြင်းပါလေသူနဲ့သူပေါင်းစည်းနေပြီဆိုလို့ရှိရင်ဉာဏ်ခံရတာလည်းပဲရှိနေတော့လို့ ဒီခုံကြီးရှိပဲတဲ့ဒီညက်တာပေါ့ငကိုတဲ့စိတ်ဆိုတာပေါ့လေစလုံးတစ်ကြီးရဲ့ဖြစ်တာပေါ့ဒီအကျိုးရရရတာပါပဲအမူအရာတိရတာကိုပဲကြီးရွယ်ဆောင်းနေတော့မြတ်ရဲ့စိတ်ခင်မြတ်လို့ကြီးညိုဖို့လေးစားကြရဖြစ်လာတာဘာမှပြောရဟောရတာမဟုတ်ဘူးသူအပြေဝအမူအရာလေးတွေက တော်တော်တရားစီရကောင်းတယ်ခြေစီရကောင်းတယ်လေးလို့စီရကောင်းတယ်ဒီနေ့ပတ်သက်ပြီးတော့တာရကလေးတစ်ခုထုတ်ရမယ်ဆိုရင်ဒီလိုနဲ့ဒီကောင်းကိုဆောင်ရောကအိန္ဒိယမှာဓမ္မတော့ကပြီးတိုက်ပြီးအုပ်ချုပ်ပြီးလုပ်ပါတယ်မြင်းပြူမြင်းလင်ဘွားကတော့ဒီပြေက ဘုရားကိုမယုံကြည်သေးပါဘူးကိုယ်ဝယ်သေးပါဘူးဒီပါကြီးကိုယ်ဝယ်တဲ့ပါတာပါပဲသိသိဆန်းဆန်းပါပဲတစ်ချိန်မှာခொနည်းသားနေရောတာတာမီလေးကနိုင်ရည်ရင်းကနေပြီးတော့ဒီသူကြီးကြီးဒီအကျော်ဘီရင်ကြီးမြင်လောက်တဲ့နေရာရောက်တဲ့ခါကျတော့ ဆွေလေးကအရှိတော်လည်းအမကလေးနဲ့နောက်ဆုံးလည်းမကလေးနဲ့ကြည့်ရရှိလို့ရှိရင်လည်းအမကလေးနဲ့ဆိုသတိကပါရတာပါသံသင်္ကရိယာတည်ငြိမ်သောအင်းကြီးရှိတယ်။ကံတဉာဏ်ကြွရဆံပြရမှာကိလေသာအရေးကြီးလက်ကိစ္စဝေးရယဉ်ကျေးတယ်။သရိယပဋ္ဌာန်သံသာသံပါဏ တွားရခံရအရိယာပုဂ္ဂိုလ်အဲ့ဒါကတော့တွားတဲ့အရိယာပုဂ္ဂိုလ်လမ်းနေလမ်းနေတဲ့အရိယာပုဂ္ဂိုလ်သူစမ်းတာလေးရလေအချိုးရပါဓမ္မထကိုသိဝရစေလည်းကောင်းတယ်အဲ့ဒီအမူအရာလေးကိုနန်းတော်ဗလိမုတ်ကနေပြီးတော့မိရင်ကြီးကိုကြည့်လိုက်တဲ့အခါကသူ့ချက်ချက်ဒီကိုလေးတော်ပြီးတော့တွေ့တယ်။ဟာသိကြည့်ရကောင်းလာတယ်ဒီကို ဒီလိုဆိုတော့သိချစ်ကြကောင်းနေတဲ့ကလေးတွေမှာသိချစ်ကြလည်းလို့ကြကောင်းတယ်ဒီစိတ်ကြလည်းကောင်းတယ်ဆိုတော့သိချစ်ရှိတာကိုယ်ရည်လေးကသဉ္ဇင်တရိယသန္တာသိရဖို့ပြည့်စုံတယ်ဟာဘယင်ကိုခါရတော်မှာပြီးဝင်လိုက်တာပဲဘာမှပြောဟောတာဒီလိုရှိခင်ကြည်နေတဲ့စိတ်တွေစိတ်တွေကလည်းချက်ချင်းပြီးဝင်လိုက်တာသံဃာရဆိုတာပြီးဝင်လိုက်တာ လောကမှာယဟန္တာယဟန္တာလို့ပြောနေတာအရိယာအရိယာလို့ပြောနေတာအရိယာပညာရှိတယ်လို့ပြောနေတာဒီလိုပုဂ္ဂိုလ်ကိုဒီလိုသဏ္ဍာန်လာဒီကရှိရပါပဲဒါပေါ့လေဒီလိုတရားနဲ့ခါတဲ့သုံးချက်ချက်ချလိုက်ဒီကိုရင်လေးကအများအများဆုံးသူသိကြတယ်မိစေယောက်ျားကြီးကိုအများဆုံးသိခိုင်းတယ်ဘယ်လောက်နေရာစိတ်ဝင်စားနေလဲဆိုတော့ဒီဟာ တယောက်နဲ့အားမရလို့နောက်ဆက်လည်းဆက်ဆွလိုက်တယ်စိတ်ကစိတ်ဝင်စားပြီဆိုလို့ရှိရင်တော့အလွန်ကြီးကိုပဲတွေ့ကြတော့ဆန်းနေတော့အများဆုံးဖိလိုက်တဲ့ပုဂ္ဂိုလ်ပဲသိတယ်လို့ရှင်းနေတော့ဆက်လက်ကြည့်ဆက်ဆောင်သာသင်္ဟဆိုတာဆက်ဆောင်အားပဲဆိုတော့အင်းအားပဲအလုံးကောင်းတယ်ကျေကိုရေးလေးရောက်လာကိုရေးလေးရောက်လာရင်ကိုရေးလေးတရားလာကိုရေးလေးဆုံးက အဲဒီစိတ်ပုံလေးကိုယ်လေးနဲ့ကြောပုံလေးရတော့တော်လေးကျေပြတ်ပါတယ်နောက်ဆုံးကိုယ်လေးရဲ့စီယုံဝယ်ဆောင်တဲ့ဖြည့်စီမြင့်တဲ့အမူအရာလေးပါလေတွေ့လိုက်တဲ့အချိန်ကစပြီးတော့ဒီကြီးဟာကိုယ်လေးစီယုံပြီးတော့အဲဒီအချိန်ကစပြီးတော့ဘုရားသာသနာကိုဖြစ်သွားတယ်အဲ့လောက်ကြီးသက်ဆောင်အောင်ကောင်းလာတယ်ဒါလို့တကယ်ကို အဲ့ဒီဟာမဲ့ဟိုအတိအမြဲပြည့်စုံလာပြီဆိုလို့ရှိရင်အမူအရာကတိတ်ဆူကြနေတာကြီးရွယ်ဆောင်းနေတာပဲသာသကမေလျာကြီးကောင်ကမနေနိုင်တော့ဖြစ်သွားပြီးတော့ဒီအမူအရာလေးအာသကမေလျာကြီးကိုဘယ်လောက်ဆွဲကောင်းလဲဆိုတာရှိပေါ့တိယကရဏဂရုကရဏဆိုတာအလောကနာပဲတိယကရဏဂရုကရဏနေပြီးတော့ဒီကြီးကို ဆိုတော့ကဖြစ်နေလောက်အောင်ပေါ့လေချစ်ချင်းတခါတည်းရှင်းလိုက်တာတော့သင်္ဟာရဆိုတာရှင်းနေတာအဲနောက်ပိုင်းဟာဒီဒီကျောင်းကြည့်ပြီးတော့အိန္ဒိယမှာပေါ့လေတရားပရိနိဗ္ဗာန်ဆံပြီးထူးခြားဆုံးဘုရားသာသနာပြန်ပေါ်လာတယ်ဆက်တိုင်းနေလည်းပြန်ပေါ်လာတယ်ဘဝကြီးရောက်လာတဲ့သာသနာအားလည်းပဲအတုကပင်ကြီးအကျိုးပဲ အများကြီးပါပဲကိုတီတီကိုယ်တိုင်ကိုဌာနသာသနာကြီးဖြစ်လို့တယ်ဆိုတာကိုအဲကြောင့်ဘုရားပြသာကဒီအရိယာမဲ့အတိပညာရဲ့ကိုယ်ကြီးနဲ့သူရဲ့အကျိုးစွာတွေပေါ့လေအဆုံးသတ်နေနဲ့ပေါ်ပြလို့လို့တရားပိဓမ္မောအရိယာနဲ့အတိအမြင်ဉာဏ်ပညာဖြင့်တူညီခြင်းဟူသောဤကိုယ်ကြီးဒီလေး ဒီကုံကြီးလဲပါရဏီရောတောင်းမင်းနဲ့ပရိယာချင်းကိုဖြစ်စေတတ်သောတရားပါပြီတဲ့ဒါမူလကိုယ်ကြီးကိုပြလိုက်ပါတယ်။ဒီအခါတော့ချစ်ခင်ရှင်ယုံခြင်းကိုဖြစ်စေတတ်သောတရားပါပြီ။ဘုရုကရဏောယူသိခြင်းလေးစားခြင်းဂရုစိုက်ခံခြင်းဂရုစိုက်ခြင်းကိုဖြစ်စေတတ်သောတရားပါပြီ။ ရှိသူကိုယူသေးတယ်။ယူသူလေးစားတယ်။ငယ်သူဆိုလို့ရှိရင်သူစိုက်ခံတယ်သူစိုက်ကြပါတယ်။ပြိကရဏတရားပါရင်ဒါကဒီပြိယမဲအမြင်နဲ့ပြည့်စုံရေးခေါ်တဲ့ဒီခုံကြီးကသုံးရုပ်ပြထားပါတယ်။အကျိုးကတော့သင်္ခါရ စီလုံးခြင်းကစီယုံခြင်းကအင်္ဂါသာရညှိခုံမှုခင်းခြင်းကသမိတ်ကိယာမကွဲပြားပဲတခြားတဲ့သိသိဉာဏ်ခြင်းကဣတိဝါဝါယအလုံးကြီးရဲ့တပေါင်းနဲ့ဖြစ်ခြင်းကအားလုံးညီရေးပါပဲဒီကလေးကတော့ပြည့်ရတာကွဲတာပါပဲနည်းနည်းလေးသာပဲအချင်းရချမ်းသာတာပါသမတတိဖြစ်ပါလေဤတဲ့ဒီလိုဟောထားပါလေဒီလိုမြတ်စွာဘုရားသုရိချက်တွေကိုထောက်ပြီးတော့ ဒီထဲမှာပေါ့လေသတိကနေပြီးတော့ပိဋိမတ်ချက်တွေထုတ်လိုက်မယ်ဆိုလို့ရှိရင်ပရိယာရဲ့ဉာဏ်ရည်ချင်းအားဖြင့်သူ့ကိုကြွလို့ရပဲတူနေရင်ဘာဖြစ်ပါလဲအမြဲမပြတ်ပါလေအတူနေပုဂ္ဂိုလ်လေးအဝေးမှနေတဲ့ပုဂ္ဂိုလ်ရပါလေသူ့ရဲ့ကိုယ်ရှိသူတွေကိုတောင်းမိမိနဲ့တရိယာနေပဲဒါတော့ ချစ်ခင်ခင်ရုံပဲလေးစားနေပါလေဒီကျိုးတွေဒီလိုရတာပါပဲအဲ့ဒါဟာကိုကဘာမှလည်းမလုပ်ရပဲနဲ့စီရုံရည်လည်းဖြစ်တယ်ညီညီရည်လည်းဖြစ်တယ်အဲ့ဒီကနေရာမှာထွက်လာပါလားဒီသာရဏိယတရား6ပါးကိုမိသိမနိကေဝိရိပဏ္ဏသာပါဠိတော် ကာမခါမတုတ်မှလည်းပဲဟောထားတာကတော့တမျိုးပါပဲပါဠိသွားကတော့ရှိပါတယ်အရေးကတော့ဒီတန်းကတော့သတ္တမိယသုတ်တာတွေတော့မသိတော့ဘူးအဲ့ဒီမှာကတော့ဒီကဏ္ဍနာတဗုဒ္ဓဆိုတဲ့ရှင်ကြီးခိုင်းဆရာကြီးပါလေအခုတော့ရှင်ကြီးခေါ်တယ်ရှင်ဆရာကြီး ဒိဋ္ဌိဆရာကြီးကိုလိုတဲ့အခါမှာစုံကခေါ်တဲ့ပုဂ္ဂိုလ်ကပါအရှင်သာရိပုတ္တရာညီမညီပါပဲ။အင်းသူကသူတပည့်ဒီဒီကနာပုဂ္ဂိုလ်ရဲ့တပည့်ဒီကွဲကွဲပြားပြားညီကြခုံကြပါလေဆရာတော်သားကြီးဖြစ်ကြတယ်။အဲ့ဒီအခါ အဲနိကန္နနန္ဒဗုဒ္ဓဂိုင်းသားတွေဟာဟောလေအယူဝါဒအကြောင်းကျပြီးတော့ကွဲပြားတာကိုမြတ်စွာဘုရားပြိဋိဘံဆန္ဒမူတဲ့အခါမှာလည်းပဲယဟန်တော်တွေဟောဒီအယူဆအကြောင်းကျပြီးတော့ကွဲပြားပြီးကွဲပြားပြီးအရေးဟောလေရှင်ဆုံးကသိကြခြင်းအရာတစ်ချက်ဟောလေရှင်သာနာက စိုးရိမ်လို့ပြတ်တော်ပြားရှောက်ပါလေအဲဒါကိုအကြောင်းပြုပြီးတော့ပြတ်တော်ပြားကကိုယ်ပြားရှိအကြောင်းဖြစ်တဲ့ဥပါဒမူလတရားတွေကိုလည်းပဲအဲ့ဒီသုတ္တပါပြည့်ပြည့်စုံဟောထားပါလေအဲ့ဒီတရားတွေကိုဟောပြတဲ့နောက်ဒီသာရဏိယတရား၆ပါးကိုလည်းပဲသိသိဉာဏ်တရားအဖြစ်နဲ့ဟောလို့ဟောလို့ပါလေ ဒီအရဏယတရား၆ပါးကနောက်ဆုံးဖြစ်တဲ့အရိယာရဲ့အများကြီးခြင်းအားဖြင့်တူစီရပဲဆိုတဲ့တရဏီယတရားတရဏီယအရာအရိယာဉာဏ်အဖြစ်မှလည်းပြည့်စုံနေတဲ့အရိယာပုဂ္ဂိုလ်အချင်းချင်းဆိုလို့ရှိရင်ယုံနာရှိဖို့ ကြောင့်ကျုပ်ဖြစ်စီရှိပုံကြောင့်ကျုပ်ဖြစ်စီပုံမှာဖြစ်လိုက်ဖြစ်လိုက်ရပါလေအဟောင်းပြအဖြစ်ဆက်ဖြစ်ပုံနိစ္စဒုက္ခအနတ္တအမြဲရှိတဲ့သဘောပဲဆိုတာဖြစ်ပုံနောက်ဆုံးပဒနာဉာဏ်ရင်းချက်ပြည့်စုံပြီးတော့ဖြစ်ပြမစအငြိမ့်တဲ့ကိုပါအပေါ်တာခေါ်တဲ့ယုံနာဖြစ်ခြင်းကြီးပါလေ ပြတ်သေးသွားတဲ့နိဗ္ဗာန်ရှိဖို့အဲဒီလိုရှိဖို့ခြင်းတွေဟာအကုန်လုံးကြီးရဲ့ကြီးနေတာပါပဲဘုသူ့ကြီးလိုက်ကြီးလိုက်ဒီတိုင်းပါပဲရှင်ကတိုက်ချတိကတော့စာဒီလိုပဲကြီးနေတာပဲကွာအဲဒီလိုကြီးနေတဲ့အတွက်အရိယာစိတ်ဖြစ်တဲ့ပုဂ္ဂိုလ်အချင်းချင်းဆိုလို့ရှိရင်အဲဒီယုံနာအဖြစ်အပျက်အနိစ္စရကအနတ္တအချက်နဲ့ဒီပုံကြီးဟာ မကွဲပြားတော့ပါဘူးအကုန်လုံးအညီကြီးပဲဖြစ်ပေါ်ရတာရှိပါတယ်ဒီအကြည့်ဉာဏ်နဲ့ဆက်ပြီးတော့အငြင်းခုန်ဖြစ်ပေါ်မရှိဘူးလို့ဒီသတ်တယ်ပါလေအခြားတကိစ္စတွေဆက်လို့တော့နေနေတော့မတူညီတာလေးတွေရှိနေရှိမှာပါလေဒါကြောင့်အဲ့ဒီနာယုတ်အဖြစ်အဖြစ်သိပုံလေးချင်း ကွဲပြားခြင်းပေါ့လေကွဲပြားပြီးတော့ပေါ့လေတယောက်ကမဖြစ်ဘူးဖြစ်ပြမကင်းကျော်လည်းဖြစ်ပြကင်းတဲ့စသည်ပေါ့လေရုပ်နာလေးစပြီးတော့ဘယ်တော့မှကြီးကြမှာမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့အတိအကျကျူးနေတာဟုတ်ဒီတော့အချင်းချင်းဒီတဲ့အပြည့်အဝရှိနေတယ်ဆိုတော့အရိယပုဂ္ဂိုလ်ဖြစ်ဖြစ်ဖြစ်လို့ရှိရဲ့

အဖြစ်အပျက်ဒီဘုံသတိခြင်းပေါ်လေကွဲပြားပြီးတော့အငြင်းခုန်ဖြစ်နေကြသေးတယ်ဆိုလို့ရှိရင်တစ်ဖက်ဘက်ကအရိယာဖြစ်မဟုတ်သေးဘူးလို့ဒီလိုဆုံးဖြတ်ပါပါပဲ။ဟင်းသို့မဟုတ်တစ်ဖက်လုံးကပဲအရိယာဖြစ်မဟုတ်ကြသေးဘူးလို့ဒီလိုဆုံးဖြတ်ပါပါပဲ။ကျုံ့လည်းဆက်ပြီးတော့အရင်ပေါ်ကြတယ်ဆိုလို့ရှိရင် အတိကိုရှင်းကြတယ်လို့ဒီလိုဆိုလိုတာပေါ့။ပရိယာရှိရှိလို့ရှိရင်တော့ယုံနာအရှိဖြစ်နိဗ္ဗာန်ကအနတ္တအချက်လက်စသည်အဲချက်လက်တွေကိုတိဘုံကျဲဟာပေါ့။တိဘုံမှာအရိယာရှိရင်လည်းပဲဒီရမယ်။ဘုရားမြတ်စွာရဲ့တရားတော်လည်းလည်းပဲညီညွတ်ရပဲ။ erihe na bi leaa ye ya ederị m kaihe bụna ọlerejwa rụ abacha nwoke yi eji cajai ọụ ijawa aejire ya ejila iedra ọnụ jirụ ajazụ